ခန်းကြီးကိုအငယ်1မှ6အိုဣဒရလမျိုးနားထောင်လော့တင့်တဲ့အားကြီး၍များပြားသော လူမျိုးတို့ကို၎င်းမိုးကောင်းကင်ကိုထိသောမြို့ရိုးနှင့်ပြည့်စုံသောမြို့ကြီးတို့ကို၎င်းအာနကအမျိုးသားရှိမှအဘဲသူရနိုင်သည်ဟုသောစကားကိုတင်ကြား၍တင်တိသောအာနကအမျိုးသားဒီဟုသော အလွန်ကြီးမြင့်သော လူမျိုးကို၎င်းတိုက်ယူခြင်းကယခုယော်ဒန်မြစ်တစ်ဖက်သို့ ကူးလူပြီတို့ဖြစ်၍တင်းဖျားသခင်သာရဖျားသည်တင့်ရှိမှကြွသဖြင့်လောင်သောမိကဲ့သို့ဖြစ်လျက်သူတို့ကိုဖျက်ဆီး၍တင့်မြေမောင်း၌နှိမ့်ချတော်မူပြီးအကြောင်းကိုယခုသဘောကျလော့ဒါဝရဖျားမိန်တော်မူသည့်အတိုင်းတင်သည်သူတို့ကိုနှင်ထုတ်၍အလင်းမြန်ဖျက်ဆီးရလိမ့်မည်တင်းဖျားသခင်ဒါဝရဖျားသည်သူတို့ကိုတင့်ရှိမှနှင်ထုတ်တော်မူသောနောက် သင်ကငါကုသိုလ်ကြောင့်ထာဝရဘုရားသည်ငါ့ကိုသွင်း၍ဤပြည်ကို အပိုင်ပေးတော်မူသည်ဟူ၍မအောက်မေ့ရ။ထိုလူမျိုးတို့၏မကောင်းမှုကြောင့်ထာဝရဘုရားသည် သူတို့ကိုငါ့ရှေ့မှနှင်ထုတ်တော်မူသည်ဟူ၍စိတ်ထဲမှာအောက်မေ့ရမည်။သင်ပြုသောကုသိုလ်ကြောင့်၎င်း၊ဖြောင့်မတ်သောသဘောကြောင့်၎င်း၊ထိုပြည်ကိုသွား၍ဝင်စားရမည်မဟုတ်။ထိုလူမျိုးတို့၏မကောင်းမှုကြောင့်၎င်း၊ထာဝရဘုရားသည်သင်၏အဘအာဗြဟံ ဣဇက်ယာကုပ်တို့အားချိန်ဆိုတော်မူသော စကားတော်ကိုတီးစေလိုသောငါ၎င်းဒီဘုရားသခင်တရဘုရားသည်သူတို့ကိုတင့်ရှိမှနှင်ထုတ်တော်မူ၏တို့ဖြစ်၍တင်းဘုရားသခင်သာရဘုရားသည်တင်းဤကုသိုလ်ကြောင့်ထိုကောင်းမွန်သောပြည်ကိုပေးတော်မူသည်မဟုတ်တင်းဒီလေပင်ခိုင်မာသော အမျိုးဖြစ်၏အငယ်9မှ12 သင်သည်တင်၏ဘုရားသခင်သာရဘုရားကိုအမျက်တော်ထွက်စေခြင်းဟာတော၌ပြုမိသည်ကိုမမေ့နှင့်အောင်းမေလောသင်သည်အေဂုရုပြည်တဲကထွက်သောနေ့မှစ၍ဤအရက်သို့ရောက်သည့်တိုင်အောင်သာရဘုရားကိုပုန်ကန်ပြီးဟောရအရက်၌သာရဘုရားကိုအမျက်တော်ထွက်စေသည်ဖြင့်တင့်ကိုဖြည့်ဆည်းလောက်အောင် အမျက်ထွက်တော်မူ၏ဒါရဘုရားသည်တင်တို့နှင့်ဖွဲ့သောဗြိဉ္ဉ်တရားကိုရေးထားသောကြောက်ပြားတို့ကိုခံယူခြင်းဟာ တောင်ပေါ်သို့ငါတက်တော့အခါအရက်40ပတ်လုံးမုံကိုမစားရေကိုမတောက်ဘဲတောင်ပေါ်မှနေလေ၏တင်တို့သည်စီဝေးကြသောနေ့၌ဒါဝရဖျားသည်တောင်ပေါ်မှမိတဲ့ကမွဲဆိုတော်မူသောစကားတော်အလုံးစုံတို့ကိုလက်ညှိုးတော်ဖြင့်ရေးထားသောကြောက်ပြားနှစ်ပြားတို့ကိုဒါဝရဖျားသည်ငါအားအပ်ပေးတော်မူ၏အရက်40စေသောအခါ ထိုပရိညေကြောက်ပြားနှစ်ပြားကိုဒါဝရဖျားသည်ငါအားပေးတော်မူလျင်တင်ဒီထ၍အလင်းမြန်ဆင်းသွားလောအေဂရုပြည်မှတင်နှုတ်ဆောင်ခဲ့သောတင်ဤလူတို့သည် ဖောက်ပြန်၍ငါမှားထားသောလမ်းမှ အလင်းမြန်လွဲ၍ရုတ်တုကိုတွန်းလောင်းကြပြီဟုမိန့်တော်မူ၏အငယ်73မှ27တပန်သာရဖျားကဤလူမျိုးကိုငါကြည့်မြင်ပြီး လေပင်ခိုင်မာသော အမျိုးဖြစ်၏တို့ဖြစ်၍ငါကိုရှိစေလော့သူတို့ကိုငါဖြစ်စည်းမည်သူတို့နာမကိုလည်းကောင်းကင်အောက်မှငါချေမည်တင့်ကိုမူကားသူတို့ထက်အားကြီး၍များပြားသော အမျိုးဖြစ်စေမည်ဟုငါအားမိန်တော်မူ၏ထိုအခါငါသည်ပရိညေကြောက်ပြားနှစ်ပြားကိုကင်လျက်လှဲ့၍မိလောင်သောတောင်ပေါ်ကဆင်းလာ၏တင်တို့သည်တင်တို့၏ဖျားသခင်တရရဖျားကိုပြစ်မှား၍ နွားတငယ်ရုပ်တုကိုသွန်းရောက်နှင့်သာရဖျားမှားထားတော်မူသောလမ်းမှအလင်းအမြန်လွှဲသွားကြောင်းကိုငါသည်ကြည်မြင်လျင်လက်နှစ်ဖက်နှင့်ကင်သောကြောက်ပြားတို့ကိုချ၍တင်တို့မျက်မှောက်၌ငါချိုးဖဲ့၏တင်တို့သည်သာရဖျားကိုအမျက်တော်ထွက်စေခြင်းငှာရှေ့တော်၌ဒုစရိုက်ကိုပြုမိသောအဖြစ် ရှိသမျှတို့ကြောင့်ငါသည်အရင်ပြုတကဲ့သို့ဒါဝရဖျားရှေ့တော်၌ပြတ်ဝွ၍အရက်40ပတ်လုံး မုံကိုမဆန်းရေကိုမတောက်ဖဲနေရ၏အကြောင်းမူကားသာရဘုရားသည်တင်တို့ကိုဖျက်ဆီးခြင်းကအလွန်ပြင်းစွာထွက်သောအမျက်တော်အရှင်ကိုငါကြောက်၏တို့ရတွင်သာရဘုရားသည်ငါစကားကိုတဖန်နားထောင်တော်မူ၏သာရဘုရားသည်လည်းအာယုန်ကိုဖျက်ဆီးခြင်းကအလွန်အမျက်ထွက်တော်မူသောကြောင့်အာရုံအဖို့ကို၎င်းဆုတောင်းလေ၏တင်တို့ဒုစရိုက်ဒီဟုသောတင်တို့လှုပ်သောနွားတငယ်ကိုငါယူသည်ဖြင့် အရေးကျူ၍အမှုဖြစ်အောင်ညက်ညက်ချေပြီးလင်တောင်တဲကထွက်သောချောင်းရီပေါ်မှချပစ်လေ၏အငယ်22မှ29တပိရယမာတအယကိပြုတ်ဟတဝအယ၌လည်းတင်တို့သည်သာရဖျားကိုအမျက်တော်ထွက်အောင် ပြုကြ၏ကာဒေရှဘာနာအယ၌လည်းသာရဖျားကတွား၍ငါပေးသောပြည်ကိုသိမ်းယူကြလောဟု သင်တို့ကို စေခိုင်းတော်မူသောအခါသင်တို့သည်သင်တို့၏ဘုရားသခင်သာရဘုရားအမိန်တော်ကိုညှင်းဆန်ကြ၏ကိုယ်တော်ကိုမယုံ စကားတော်ကို နားမထောင်ဘဲနေကြ၏ငါတိကျွမ်းသောနေ့မှစ၍သင်တို့သည်သာရဘုရားကို ပုန်ကန်လျက်နေကြပြီသာရဘုရားသည်သင်တို့ကိုဖျက်ဆီးမည်ဟု မိန်တော်မူသောကြောင့်ငါသည်အရင်ပြက်ဝတ်တကဲ့သို့အရက်40ပတ်လုံးပြက်ဝတ်လျက်နေရ၏ ထာဝရဘုရားအားလည်းအိုအရှင်ဘုရားသခင်တကိုးတော်အားဖြင့်ရွေးတော်မူ၍အာကြီးသောလက်တော်နှင့်အေဂုတ်ထုပြည်မှနှုတ်ဆောင်တော်မူသောကိုရောဤအမွေဥစ္စာဖြစ်သောဤလူတို့ကိုဖျက်ဆီးတော်မမူပါနှင့်ကိုရောဤကျွန်အာဗြဟံဤဆက်ယာကုပ်တို့ကို အောင်းမေ့တော်မူပါဤလူမျိုးသည်ခိုင်မာသောသဘောရှိ၍ပြစ်မှားမိသောဒုစရိုက်အပြစ်ကို မှတ်တော်မမူပါနှင့် သို့မဟုတ်အကျွန်ုပ်တို့ကိုနှုတ်ဆောင်တော်မူသော ပြည်သားတို့ကအာရဘုရားသည်ဂတိထားတော်မူသောပြည်သို့သူတို့ကိုဆောင်တွင်းခြင်းကမတတ်နိုင်သောကြောင့်၎င်းသူတို့ကိုမုံသောကြောင့်၎င်းတော၌တတ်လိုသောငါထုတ်သွားပြီဟု ဆိုကြပါလိမ့်မည်တကားဤလူတို့သည်ကမဟာတကိုးတော်နှင့်လက်ယုံတော်ကိုဆန့်သဖြင့်နှုတ်ဆောင်တော်မူသောကိုရောဤအမွေလူဖြစ်ကြပါသည်ဟုငါသည်ဆုတောင်းလေ၏